ခန်းကြီး30အငယ်1မှ4ငတ်မတော်သူတို့ကို တရားရှုံးစေခြင်းငှာ၎င်းငါ၏လူမျိုးတွင်ဆင်းရဲသားတို့၏အခွင့်အရာကို ရုပ်သိမ်းခြင်းငှာ၎င်းမုတ်ဆိုးမတို့ကိုနှင်းဆဲ၍မိဘမရှိသောသူ၏ဥစ္စာကို လူယူခြင်းငှာ၎င်းမတရားသဖြင့်စီရင်သောသူကြက်တီးစွာမှတ်ချက်ကိုမှတ်သားသောစီရင်တို့သည်အမင်္ဂလာရှိကြ၏ငါကြည့်ရှုစီရင်သည့်ကာလ အဝေးကရောက်လက်တန်သောဖြစ်စည်းခြင်းဖြစ်သည့်ကာလ၌တင်တို့သည် ချမ်းသာရအံ့သောငါအဘယ်သူထံသို့ ပြေးကြလိမ့်မည်နီတင်တို့စည်းစိမ်ဥစ္စာကိုအဘယ်မှတူထားကြလိမ့်မည်နီငါကျေးဇူးကို မခံရသောသူတို့သည် ချုပ်ထားလျက်ရှိသော သူတို့အောက်မှ ဥချရကြလိမ့်မည်အသေးသက်ချင်းကိုခံရသော သူတို့အောက်မှလဲရကြလိမ့်မည်သို့တော်လည်းအမျက်တော်သည်မငြိမ်လက်တော်သည်ဆန့်လျက်ရှိသေး၏အငယ်9မှ17အာရှုရိလူသည်အမင်္ဂလာရှိ၏ငါအမျက်၏လှန်တံဖြစ်၏သူကင်သောတောင်ဝေးသည်ငါဒံပေးเสียဖို့ဖြစ်၏အာဓမလူမျိုးရှိရာသို့သူကိုငါဆေလွတ်မည်ငါအမျက်ခံရာလူစုကို လူယူဖြစ်စည်း၍လမ်း၌ရှွန့်ကိုကဲ့သို့ကြော်နှင်းစေခြင်းငှာသူကိုငါမှားထားမည်သို့တော်လည်းသူသည်အခြားသောအကြံအခြားသောအလိုရှိ၏သူသည်ဖြစ်စည်း၍များစွာသော လူမျိုးတို့ကိုပယ်ရှင်းခြင်းငှာအလိုရှိ၏သူသည်အဘယ်သို့ဆိုသည်နည်းဟုမူကားငါဤမူမတ်တို့သည် မင်းကြီးဖြစ်ကြသည်မဟုတ်လောကာလနောမျိုးသည်ခါခေမိတ်မျိုးကဲ့သို့၎င်းဟာမတ်မျိုးသည် အပမြို့ကဲ့သို့၎င်းရှမာရိမြို့သည်ဓမ္မသက်မြို့ကဲ့သို့၎င်းဖြစ်သည်မဟုတ်လောရှမာရိယုတ်ထုနှင့်ယေရုရှလင်ယုတ်ထုထက်သာ၍မြတ်သောယုတ်ထုဆင်းတုကို ကိုးကွယ်သော တိုင်းနိုင်ငံများကိုငါလူယူတကဲ့သို့၎င်းရှမာရိမြို့နှင့် သူ၏ယုတ်ထုတို့ကိုငါပြုတကဲ့သို့၎င်းယေရုရှလင်မြို့နှင့်သူ၏ယုတ်ထုတို့ကိုငါပြုမည်မဟုတ်လောဟု ဆိုတတ်၏အငယ်၁၂မှ၁၉ သို့တော်လည်းသာရဖျားသည်ဇီးအုံတောင်နှင့်ယေရုရှလင်မြို့၌အမှုတော်ကို လက်ဆက်တတ်တော်မူပြီးမှ အာရှုရိရှင်မြင်းဤမာနထောင်လွှားခြင်းမော်သောမျက်နှာနှင့်စော်ကားခြင်းကိုငါကြည့်ရှု၍စီရင်မည်ထိုမင်းကငါသည်ကိုလက်ယုံတတ္တိနှင့်ကိုညံအားဖြင့်ငါတတ်နိုင်၏ပညာသတိနှင့်ငါပြည့်စုံ၏လူမျိုးနေရာအပိုင်းခြားတို့ကိုငါရွှေ့ပြီးသူတို့၏ဗန္နာကိုလူယူပြီး ဘယင်တို့ကိုသူရဲခဲ့သို့နှိမ့်ချပြီးငါလက်သည်ငှက်တိုက်ကိုတွေ့သကဲ့သို့ လူတို့၏ဥစ္စာပစ္စည်းကိုတွေ့ပြီးစွန့်ပစ်သောငှက်ဥတို့ကိုသိမ့်ယူတကဲ့သို့ မြေကြီးတစားရှိသမျှတို့ကိုငါသိမ့်ယူပြီးအဘယ်သူမျှအတောင်ကိုမလှုပ်နှုတ်သီးကိုမဖွင့်မမီမတွန်ဟု ဆိုသည်ဖြစ်၍ချိန်လုံးသည်ကင်သောသူကိုလှုပ်တကဲ့သို့၎င်းတောင်ဝေးသည်မိမိတခင်ကိုခြိကြွတကဲ့သို့၎င်း ပစိန်သည်ခုတ်သောသူကိုစော်ကားရမည်လောလွှတ်သည်တိုက်သောသူကိုရံပြု၍ထောင်လွှားရမည်လောထိုကြောင့်ကောင်းကင်ဘုရားသခင် အရှင်သာရဘုရားသည် ထိုမင်း၏ဆူဝသောသူတို့၌ပိန်ကြုံခြင်းကိုတွင်ပေးတော်မူမည်သူ၏ဘုံအောက်၌လည်းမီးလောင်တကဲ့သို့လောင်စေခြင်းဟံရှို့တော်မူမည်ဤဒေလာမျိုး၏အလင်းသည် မီးဖြစ်တော်မူမည် တန်ရှင်းသောဘုရားသည်မီးလျံဖြစ်တော်မူမည်။တနေ့ချင်းတွင်ထိုမင်း၏စုပင်အမျိုးမျိုးတို့ကိုမီးရှို့၍ကျွမ်းစေတော်မူမည်။တောဤဘုံကို၎င်းအတိနှံထွက်သောလေဤဘုံကို၎င်းသူ၏ကိုယ်ခန္ဓာနံဝိညာဉ်နှင့်တကွကုံစေတော်မူသည်ဖြင့်ထိုမင်းသည်နာသောသူကဲ့သို့အာရော့လိမ့်မည်။ကျွင်းသောတောပင်တို့ကိုသူငယ်သည်စင်းယူနိုင်အောင်အနှဲငယ်မျှတာဖြစ်လိမ့်မည်။ အငယ်20မှ23ထိုအခါမှစ၍ဘေးလွတ်လျက်ကျွင်းသောဣဒရေလမျိုးနှင့်ယာကုပ်မျိုးသားတို့သည်မိမိတို့ကိုညှင်းဆဲသောသူ၌နောက်တဖန်မကူစားဘဲဣဒရေလအမျိုး၏တန်ရှင်းသောအရှင်သာရဘုရား၌အမှန်ကူစားကြလိမ့်မည်ကျွင်းသောသူတည်းဟုသောယာကုပ်အမျိုး၌ကျွင်းသောသူတို့သည်တကူကြီးတော်မူသောဘုရားသခင်ထံတော်သို့ ပြန်လာကြလိမ့်မည် ။အိုဣသရေလအမျိုး၊သင်၏အမျိုးသားတို့သည် သမုဒ္ဒရာသဲလုံးနှင့်အမျှများသော်လည်းကြွင်းသောသူတို့သာလျှင်ပြန်လာကြလိမ့်မည်။စီရင်ဆုံးဖြတ်သောသုတ်သင်ပယ်ရှင်းခြင်းသည်တရားသဖြင့်လွှမ်းမိုးရလိမ့်မည်။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည်မြေတပြင်လုံးအလယ်၌စီရင်ဆုံးဖြတ်သောသုတ်သင်ပယ်ရှင်းခြင်းကို ပြုတော်မူလိမ့်မည်။24 ထိုကြောင့်ကောင်းကင်ဘုရားသခင်အရှင်သာရဘုရားမိန်တော်မူသည်ကားဇီးအုံမြို့၌နေသောငါ၏လူမျိုးအာရှုရိမင်းကြောင့်မကြောက်နှင့်သူ၏ကြိမ်လုံးနှင့်တင့်ကိုရိုက်မိအဂုတုမင်းပြုသည့်ဤသူသူ၏လန္တန်ကိုတင်ဤအပေါ်မှာမိုးလိမ့်မည်သို့တော်လည်းခဏကြာပြီးမှသူတို့သည်ပျက်စီးခြင်းသို့ရောက်သောအဖြစ်ငါအမျက်သည်ငြိမ့်၍ငါစိတ်လည်းပြေလိမ့်မည် ကောင်းကင်ဘုရားအရှင်ထာဝရဘုရားသည်ဩရဘကြောင့်နာမှမိဒရန်အမျိုးသားတို့ကိုဒဏ်ခတ်တဲ့ကဲ့သို့၎င်းပင်လေကိုလှန်ဒန်တော်နှင့်မိုးတဲ့ကဲ့သို့၎င်းထိုမင်းဖို့ဘေးဥပကို ပြင်ဆင်၍အေဂုတ်ထုလက်ထက်၌ကဲ့သို့တဖန်လှန်ဒန်တော်ကိုခြိတော်မူမည်ထိုကာလ၌သူ၏ဝန်ကိုတင်၏ပခုံးပေါ်က၎င်းသူ၏တဘိုးကိုတင်၏လေပင်ပေါ်က၎င်းချရ၏ စူဝါခြင်းကျေးဇူးကြောင့်တဘိုးပျက်စီးရ၏အငယ်28မှ34အာရမြို့သို့ရောက်လေပြီမိကရှုံမြို့တိုင်အောင်လွန်သွားပြီမိမမြို့၌လှဲများကိုချထားပြီတောင်ချားကိုလွန်ကြပြီဂေဘမြို့၌စခန်းချကြပြီယာမမြို့သည်ကြောက်လန့်လျက်ရှိ၏ရှောလူနေရာဂိဘာမြို့သည်ပြည်၏အိုဂလိန်မြို့တမီကျွေးကြော်လော့ ။အိုလဲရှမြို့၊နားထောင်လော့။အာနသုတ်မြို့သည်အမင်္ဂလာရှိ၏။မာဒမေနမြို့သည်ပြောင်းသွားပြီ။ဂေဗိမ်မြို့သားတို့သည်လွတ်အောင်ပြေးကြ၏။နောဗမြို့၌တရက်နေပြီးမှ၊ဇိအုန်သတို့သမီး၏တောင်တည်းဟူသောယေရုရှလင်တောင်ကိုရွယ်၍မိမိလက်ကို လှုပ်လိမ့်မည်။ကောင်းကင်ဘုရားသခင်အရှင်သာရဘုရားသည်ကြောက်မဲ့ဖွယ်သောအချင်းရာနှင့်တစ်ပင်အထုကိုပယ်ရှင်းတော်မူမည်။အယက်မြင့်သောအခက်တို့ကိုခုတ်လဲ၍ကြီးမားသောအခက်တို့ကိုနှိမ့်ချတော်မူမည်။တောအုပ်ကိုပစိန်နှင့်ခုတ်ပယ်တော်မူ၍လေဗနုန်တောသည်တကိုးကြီးသောသူ၏လက်အားဖြင့်လဲလျက်နေလိမ့်တည်း